9ပါးဆောင်းဘုတ်ကလေးများပါလေးများရသေးလားရတယ်နော်ဒီတရားဘယ်တော့မှဆုံးမလို့ဟမ်အပြီးတတ်တဲ့နေ့ဆုံးလိုက်မယ်ဖြည်းဖြည်းပေါ့ကဲဆိုသမှာအိန္ဒြေ၅ပါးထက်ကြံ လောက်ပဲရှိသေးလားဩဘယ်နှချက်တော့ခုနှစ်ချက်လားမပြန်ဆိုတော့မအောင်ရေးကြည့်အောင်လိုက် 6ချက်အဲ့ဒီ6ချက်ကိုမပြီးသေးဘူးနော်6ချက်ကိုမပြီးသေးဘူးဘယ်နေရာမှာယက်တန်နေတာဝိရိယတန်ဘုဇင်ဟုတ်တယ်မဟုတ်လားသင်လျော်လျောက်ပဘုဇင်မြတ်မပြတ်ပွားရမည်ရှေ့၃ချက်လိုသေးတာပေါ့ အဲ့သုံးချက်ကလေးကုံအောင်တော့ချပေးလဲဦးမပြီးမှတဖြည်းဖြည်းပြန်ပြီးသိစရာရှိတာပြောရဖို့လေနော်နံပါတ်ခွန်ဟုတ်လားရှုလင်ပေါ်ယိုဒုက္ခမျိုးလွှမ်းမိုးပယ်ရမည်တဲ့ဒုက္ခဝေဒနာပေါ်တဲ့အခါမှာ အဲ့ဒီပေါ်လာတဲ့ဒုက္ခဝေဒနာကိုရှုပြီးပယ်ရမယ်တဲ့လွှမ်းမိုးပြီးပယ်ရမယ်တဲ့ဘာနဲ့လွှမ်းမိုးပယ်ရမလဲရှုမှတ်မှုနဲ့လွှမ်းမိုးပယ်ရမယ်ဥပ္ပန်နုပ္ပန္နဒုက္ခနိခံမေနအဘိပုံယတံပါတိတိဥပ္ပန်နုပ္ပန္နဒုက္ခဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းသောဒုက္ခဝေဒနာကို နိခံမေနပြင်းရမှုမှထွံ့မြောက်သောလုံလဝိရိယဖြင့်နိခံမေနပြင်းရမှုမှထွံ့မြောက်သောလုံလဝိရိယဖြင့်အဘိပုံရလွှမ်းမိုး၍လွှမ်းမိုးလျက်တမ္ပါရတိအိန္ဒြေ၅ပါးထက်သာအာကောင်းမှုကိုပြည့်စုံစေရ၏။ဘာနဲ့လွှမ်းမိုးရမှာလဲ။ဝီရိယ နိခံမေနပြင်းရည်မှုမှထွံ့မြောက်သောဝီရိယဖြင့်ပြင်းရည်မှုမှထွံ့မြောက်တဲ့ဝီရိယဆိုသဖြင့်ပြင်းရည်ခြင်းကိုလွန်တက်သွားတဲ့ဝီရိယဆိုတော့ပြင်းရည်မှုရှိသေးလားမရှိတော့ဘူးအဲ့ဒီပြင်းရည်မှုကိုလွှမ်းမိုးနိုင်တဲ့ဝီရိယနဲ့ဒုက္ခဝေဒနာကိုလွှမ်းမိုးပြီးပယ်ရမယ်တဲ့အမှန်တော့ဒါပယ်တာတော့ မဟုတ်ပါဘူးယောဂီနားလည်အောင်လို့သာပယ်တယ်လို့ပြောရတာဒုက္ခဝေဒနာကိုဝိရိယနဲ့လွှမ်းမိုးပြီးတော့ဒုက္ခဝေဒနာရဲ့သဘောကိုသိအောင်ရှုရမယ်လို့ပြောတာဝိရိယအာကောင်းလို့တမာရီအာကောင်းလာတဲ့အခါဒုက္ခဝေဒနာရဲ့နာမှုကျင်မှုကိုက်မှုခဲမှုရဲ့သဘာဝအမှန်ကိုသိသိလာတယ်အဲ့ဒါသီရဝိပဿနာဉာဏ် အဲ့ဒီသိလာတဲ့အခါမှာတဖြည်းဖြည်းဒုက္ခဝေဒနာကရော့ရော့သွားတာရှိတယ်ဖြုတ်ခနဲ့ပျောက်သွားတာရှိတယ်သူကသူပျောက်သွားတာသူကသူပျောက်သွားကိုလည်းပျောက်သွားတာကိုပဲပယ်တယ်လို့ခေါ်တာတတိထားဘုရားနာရကျင်နာကြိုက်တာခဲတာတောင်းတာတင်တာရှုတာဟာအဲ့ဒီနာမှုကျင်မှုကြိုက်ခဲမှုပျောက်သွားဖို့ရှုတာမဟုတ်ဘူးနာမှုကျင်မှုကြိုက်ခဲမှုဆိုတဲ့ဒုက္ခဝေဒနာရဲ့ တဘာဝလက္ခဏာတာမညာလက္ခဏာကိုသိဖို့ရှုတာတဘာဝလက္ခဏာဆိုတာမခန္ဓာသောအထိတွေ့သဘောဒုက္ခဝေဒနာရဲ့သဘာဝလက္ခဏာဆိုတာမခံစားတဲ့အထီးတွေ့အခံခက်တဲ့အထီးတွေ့သဘောအနိဋ္ဌဖုဒ္ဓဘာနုဘဝနာလက္ခဏာဒုက္ခလူကျင်စရာမကောင်းတဲ့မခံစားတဲ့အထီးအတွေ့ကိုအထီးတွေ့ခံစားရတဲ့သဘောဟာ ဒုက္ခဝေဒနာရဲ့သဘာဝလက္ခဏာပဲဒါမခံစားတဲ့သဘောအခံခက်တဲ့သဘောဆင်းရဲတဲ့သဘောဆိုတာလူချင်းစရာလားမလူချင်းစရာလားဒါကြောင့်မလို့အနိဋ္ဌဖွတ်တပါနုဘဝနာလက္ခဏာဒုက္ခလူချင်းစရာမကောင်းတဲ့မခံစားတဲ့အခံခက်တဲ့ထိတွေ့မှုကိုခံစားတဲ့သဘောဟာ ဒုက္ခဝေဒနာရဲ့သဘောပဲတဲ့အဲ့ဒီသဘောကိုပိုသိလေလေဝိပဿနာဉာဏ်ပိုတန်တန်ရှင်းရှင်းပြီးပြီးပြင်းပြင်းဖြစ်လေလေအဲ့လိုသိအောင်ရှုတာဒီတော့အဲ့လိုရှုရင်ရှုရင်ကပဲဒုက္ခဝေဒနာရဲ့သဘောလက္ခဏာသိပြီးတော့နားတဲ့သဘောလေးတရေရေဖြစ်ပေါ်လာလိုက်ပျောက်သွားလိုက်ဖြတ်ခနဲဖြစ်ပေါ်လာလိုက်ပျောက်သွားလိုက် အဲ့ဒါလို့သိတဲ့အခါကျတော့ဒုက္ခဝေဒနာရဲ့တာမင်ညလက္ခဏာသိလာတာဖြစ်ပြီးပြက်လို့မတည်မြဲတဲ့သဘောအနိစ္စဖြစ်ပြမပြတ်နိုင်စလို့ဆင်းရဲတဲ့သဘောဒုက္ခပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောအနတ္တအဲ့ဒီတာမင်ညလက္ခဏာ၃ပါးပါသိလာသိလာတော့ဒုက္ခဝေဒနာနဲ့ပတ်သက်လို့မလင်ကနေနော်နားလိုက်တာဟဲ့ကျင်လိုက်တာဟဲ့ကြိုက်လိုက်တာဟဲ့ဒီလိုမရှိတော့ဘူး မခံစားတဲ့သဘောသိုံလေးသိုံလေးသိသိသိသိသွားတော့ဒီမခံစားတဲ့သဘောဟာသူ့သဘာဝတစ်မျိုးပဲပုဂ္ဂိုလ်လည်းမဟုတ်ဘူးတ attva လည်းမဟုတ်ဘူးငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးဆိုတာရှူရင်ရှူရင်ရှင်းရှင်းလင်းလင်းတွေ့နေတော့အဲ့ဒါကိုဝိပဿနာဉာဏ်ခေါ်တယ်အဲ့ဒီဉာဏ်အသိဖြစ်ဖို့ရှူတာပဲသို့တော်လည်းရှူအားကောင်းလို့တတိသမารိဉာဏ်အားကောင်းတဲ့အခါကျတော့ဝေဒနာက သူ့တဘာဝအရာရော့ရော့ရော့ရော့သွားပြီးတော့ပျောက်သွားတာအဲ့ဒါကိုပဲပယ်တယ်လို့သုံးတာဘာလို့ပယ်ဖို့ရည်ရွယ်ချက်နဲ့ရှုတာမဟုတ်ဘူးသိဖို့ရည်ရွယ်ချက်နဲ့ပဲရှုတာရှုလင်ပေါ်ရို့ဒုက္ခမျိုးစွမ်းမိုးပယ်ရမည်ကိုနှင့်အသက်မငဲ့ွယ်ရက်ဆက်နိုင်ရမည်တဲ့နောက်တစ်ခုက ကာယေစဇီဝိတေစအနိပိခတံဥပဋ္ဌပေတိကာယေစခန္ဓာကိုယ်၌၎င်းဇီဝိတေစအသက်၌၎င်းအနိပိခတံဥပဋ္ဌပေတိငဲ့ွယ်ခြင်းမရှိသည်အဖြစ်ကိုထင်စေရမည်တရားထုတ်တဲ့အခါမှာဟောရအာရိယုတ်ကုန်မှဖြင့်အာရိနေကုန်မှဖြင့်ခက်မှခရကြီးပိန်သွားမြင်ခရကြီးဆိုပြီးတော့ခန္ဓာကိုယ်ကိုအဲ့လိုလည်းမငဲ့နဲ့ အထုလို့တိတ်ပင်မဆင်းရဲလို့ရင်သေမှလည်းကြောက်ရသေးတယ်ဆိုပြီးတော့အသက်ကိုသေမှကိုလည်းသွားမတွေးနဲ့တဲ့ယောဂီသေနတ်ပြေရောက်လို့သဘောထားတယ်ဟုတ်တယ်လားဟိုအရင်ဂျပန်ခေတ်ကလေးအစပေါ်တဲ့စကားတခုရဲဘော်သေနတ်ပြေရောက်တဲ့ဟုတ်လား အဲ့လိုအဲ့အဲ့ဒီစကားရှိတယ်သူတို့တတ်ထဲမှာခုလည်းသုံးတယ်ပြီးတော့သူတို့ကလာသေးရဲတော်မသေးသေးတော်ငရဲမလားတဲ့ငရဲမလားဘူးဆိုတော့ဘယ်ရောက်သွားနတ်ပြည်ရောက်တော့အဲ့ဒါပြောတာအခုကတော့သူတို့နဲ့ဘာမှမလုပ်တဲ့လူတွေနဲ့အဆင့်တူသွားပြီအဲ့တော့အဆင့်မြင့်ပေးမှဖြစ်မှာယောဂီသေးနိဗ္ဗာန်ရောက် ဟုတ်ဘူးလားအဲ့လိုလုံးပါပဲယောဂီတွေနိဗ္ဗာန်ရောက်ဒါကြောင့်သေမှာကိုလည်းထဲမတွေ့ရဘူးတဲ့ငါဒီတရားရှုမှတ်နေသမျှတော့မသေးဘူးမသေးခင်စัจ जा မှာငါဒီတရားရမှာပဲလို့အဲ့လိုစိတ်ထားပြီးကြူးကြူးဆာဆာအထောက်ရမည်တဲ့။အိုဘေးနှိမ့်ဆက်လက်မဥခင်နာဘေးနှိမ့်ဆက်လက်မဥခင် သေဘေးနှိပ်ဆက်လမဥခင်တရားကဥမှတော်မီထင်ဟုတ်သလားဒါကြောင့်မလို့ကိုနဲ့အသက်မငဲ့ွယ်ရဲဆက်နိုင်ရမည်တဲ့ရဲဆက်ဆက်အထုပ်ပါတဲ့ဘယ်နှချက်ရှိသွားရှစ်ချက်ရှိသွားပြီနောက်ဆုံးအချက်ကတော့ယောဂီတို့နဲ့အထူးသက်ဆိုင်တဲ့အချက်ပဲ အထူးသက်ဆိုင်တဲ့အချက်ဆိုတော့ယောဂီတို့ကပိုသိကြမှာပေါ့နော်ဟွန်းသိကြမှာပေါ့အဲ့ဒီအချက်တိုင်လိုက်လာကြင်ကြခြင်းလို့ဒီလိုမဟုတ်လားကြားရလားဥအော်နောက်ဆုံးအချက်မကြားဘူးနောက်ဆုံးအချက်ကတော့ယောဂီနဲ့ဘိုးတင့်လျော်တယ်လို့မပြောရသေးဘူးလေနိဒာမရှိသေးတယ် နိတိတရားမရှိသေးအန္တရာစအာပြောတာနေနာတဲ့အန္တရာတရားမရသေးမီစိုက်ကြ၌အာပြောတာအာပြောတာနေနာ အာထုတ်မှုကိုရက်မပစ်ခြင်းအပြင်လေတမ္ပါဒေတိအိန္ဒြေ၅ပါးထက်သာအာကောင်းစေနိုင်၏တဲ့ဟောပါတယ်တော့တရားမရသေးမီစัจ जा မှာအထုမှုကို ရမပြည့်ရဘူးတဲ့အဲ့ဒါမှအိန္ဒြေ၅ပါးထက်သာအကောင်းပြီးတရားရတယ်တဲ့လမ်းတဝက်တင်မပြန်နဲ့ပြောတော့ဗောတချို့တော့တဝက်တင်မပြန်ပါဘူးစစမိလမ်းအစပဲရှိသေးတယ်ပြန်သွားကြအောင်ဟုတ်တယ်မလားအင်းပါပါသွားဘာမှမပါဘူးပလာပဲ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 ညံနုသောခါဤကိုပြလျော်ရာပွားရသည်ဝိပဿနာဉာဏ်နှုနေသေးတဲ့အခါမှာတော့ဒီကိုပါကိုသင်လျော်တဲ့အချက်သင်လျော်တဲ့အချက်မိမိနဲ့သင်လျော်မဲ့အချက်ကိုကြည့်ပြီးတော့လိုက်နာရကျင့်သုံးရပွားများရတယ်တဲ့။ကဲအဲ့ဒီကျန်တာလေးဆက်ဆိုတာပေါ့လေနော်ပြီးမှပြောစေရှိတာပြန်ပြောရအောင် ရှုလင်ပေါ်ယို့ဒုက္ခမျိုးလွှမ်းမိုးပယ်ရမည်ရှုလင်ပေါ်ယို့ဒုက္ခမျိုးလွှမ်းမိုးပယ်ရမည်ဆို နှစ်အသက်မငဲ့ွယ်ရက်ဆက်နိုင်ရမည်ကိုနှစ်အသက်မငဲ့ွယ်ရက်ဆက်နိုင်ရမည် လမ်းဆုံးမရောက်လက်မမြောက်တောက်လျှောက်သွားရမည်လမ်းဆုံးမရောက်လက်မမြောက်တောက်လျှောက်သွားရမည်အဲ့ ဉာဏ်နုသောခာဤကိုပြလျော်ရာပွားရသည်ဉာဏ်နုသောခာဤကိုပြလျော်ရာပွားရသည် ဣန္ဒြေ၅ပါးပြန်ပြန်ဆိုတာနော်ထက်ကြောင်းမြကိုးပါးရှိလေသည်ဟိုဒီတရားအစကမမီလိုက်သေးတဲ့ပုဂ္ဂိုလ်များရအောင်လို့ပါနော်ဣန္ဒြေ၅ပါးထက်ကြောင်းမြကိုးပါးရှိလေသည် ဆိုဣန္ဒြေ၅ပါးကဘာတွေတော့ တတ္တာအိန္ဒြေဝိရိယအိန္ဒြေတတိအိန္ဒြေသမာဓိအိန္ဒြေပညာအိန္ဒြေဟုတ်ကဲ့လားယုံကြည်မှုတတ္တာကြိုးစားအထောက်မှုဝိရိယရှုမှတ်မှုတတိစူးစိုက်တည်ငြိမ်မှုသမာဓိထိုးထွင်းသိမှုပညာဥပဒနာပညာမဲ့ဖို့ပညာအိန္ဒြေ၅ပါး တရားတွေ၅ပါးဟာထက်မြက်ရမယ်အားကောင်းနေရမယ်တဲ့အဲဒါလိုထက်မြက်အားကောင်းအောင်အကြောင်း၉ပါးနဲ့ကြည့်ပြီးတော့အထောက်ရမယ်တဲ့ဖြစ်တိုင်းယုံနံချုပ်ပြက်ဟံဧကံရှုရမည်ဖြစ်တိုင်းယုံနံချုပ်ပြက်ဟံ ဧကံရှုရမည်ဆိုရှုမှတ်မှုမှာယုသေးက ကောင်းစွာပြုရမည်ရှုမှတ်မှုမှာယိုသေးကကောင်းစွာပြုရမည်သို့အာမနာမရထနေဒုတိယချက်ကအဲအဲဆိုဆိုမနာမရရှားမပြတ် ရှုမှတ်မြဲရမည်မနာမယရှားမပြတ်ရှုမှတ်မြဲရမည် မရအခြားအပြန်မရှိအောင်ရှုမှတ်မှုတစ်နေလုံးဆက်ဆက်မှုသွားအောင်ရှုမှတ်အားထုတ်ရမယ်ဆိုတော့နားချိန်ရှိသလားစကားပြောချိန်ကောနေနေဖို့ချိန်ကောအဲအဲဒါလို့မရှိမှပဲဆက်ဆက်မိပြီးရှုမှတ်မှုမြဲမယ်မဟုတ်လားအဲ့ဒါပြောတာရှုမှတ်မှုမှာ ယူသေးကကောင်းစွာပြုရမည်ရှုမှတ်မှုမှာယူသေးကကောင်းစွာပြုရမည် စိတ်တည်ငြိမ်ကြောင်းနမိတ်ဟောင်းကောင်းကောင်းမှတ်ရမည်စိတ်တည်ငြိမ်ကြောင်းနမိတ်ဟောင်းကောင်းကောင်းမှတ်ရမည် င့်လျော်လှစွာခုနှစ်ပြာကောင်းစွာမိရမည်သင့်လျော်လှစွာခုနှစ်ပြာကောင်းစွာမိရမည် သင်လျော်လျောက်ပဘုဇင်မြမပြတ်ပွားရမည်သင်လျော်လျောက်ပဘုဇင်မြမပြတ်ပွားရမည် ရှုလင်ပေါ်ယို့သို့ဒုက္ခ တောက်လျှောက်သွားရမည်အဲ့ဒီအချက်ကယောဂီနဲ့ပိုးမတော်ဘူးလားဘာပြောတာမညံဖူညံမရသေးပဲနဲ့အိမ်မပြန်နဲ့ဒါပြောတာမဟုတ်လားဟိုင်နေသလားအဲ့တော့ကျမ်းဂန်ညွှန်ကြားတဲ့အတိုင်းလိုက်နာရဲ့လား လိုက်နာဘူးဆိုတော့ရမလားရခြင်းเนาะလိုက်နာရမှာပဲဟုတ်ကဲ့လားသင်လျော်လျောက်ပဘုဇင်မြတ်မပြတ်ပွားရမည်ဘုဇင်ခုနှစ်ပါးပွားပါတဲ့ဘာတွေပါလိမ့်မလဲဘုဇင်ခုနှစ်ပါးက တတိတံပုဇင်ဓမ္မဝိစယတံပုဇင်ဝိရိယတံပုဇင်ပိဋိတံပုဇင်ပတ္တိတံပုဇင်တမာဒိတံပုဇင်ဥပေက္ခတံပုဇင်ယောဂီတို့ပုဇင်ခုနှစ်ပါးကျေးနေပါလားနော်ဘလို့ကျေးတာဟမ် ရွရလို့ပေါ့မဟုတ်လားအိမ်မှာတော့ကတော့ပုဇင်ဆိုတာကြားတော့မကြားဘူးမဟုတ်လားအဲချမ်းမြေရောက်မှာပဲကြည်သွားပြီတော့ဟုတ်ကဲ့လားစာအုပ်ကြည်တာဟမ်စာကြည်တာလားဘုဇင်ကပါဠိ ဘုဇင်ကမြန်မာကဘုဇင်လို့အတန်ထွက်လိုက်တယ်အတိဘယ်ကဘာတော့သစ္စာ၄ပါးကိုသိသူဤအကြောင်းအင်္ဂါများဘုဇင်နဲ့တန်ဘုဇင်နဲ့အတိဘယ်တူတူပဲဟိုတန်လေးအပူတစ်လုံးပါလာတယ်ဒါရှေစကားနဲ့ဆက်လို့မလို့ဆိုကောင်းအောင်တန်လေးအပူတစ်လုံးထည့်ထားတာပဲ ဘုဇင်နဲ့တန်ဘုဇင်အဓိပ္ပာယ်တူတူပဲသစ္စာ၄ပါးကိုသိသူဤအကြောင်းအင်္ဂါများအဲ့ဒါသစ္စာ၄ပါးသိသူကိုဘယ်ကစပြီးယူရသလဲလို့ဆိုတော့အထကထာပြောတယ်ဥရိယဗျာဉာဏ်ကစယူပါတဲ့ဘလဝဝိပဿနာ အားကောင်းတဲ့ဝိပဿနာဉာဏ်ကစပြီးယူပါအားကောင်းတဲ့တဏှာစပြီးယူပါတဲ့အားကောင်းတဲ့ဝိပဿနာဖြစ်ချိန်ကစပြီးတော့တစ္ဆာလေးပါးသိသူဆိုတဲ့အသိအမှတ်ပြုခံရပြီမဲ့ဉာဏ်မရသေးမီစကြတော့လောကီတစ္ဆာပေါ့မဉဏ်ရတော့လောကုတ္တရာတစ္ဆာပေါ့အဲ့ဒီစပုဋ္ဌဉာဏ်ဖြစ်တဲ့ ဥရိယပယညာမရောက်သေးမီမှလည်းပဲတတ္တာဝိရိယတတိတမာရိပညာဒီတတိဝိရိယတမာရိပညာပတ္တတိပိတိဥပေက္ခဆိုတာတွေဖြစ်တာပါပဲတဲ့ဖြစ်တော်လည်းပဲဥရိယပယညာမရောက်သေးမီမှာတော့ဘုဇင်လို့နာမည်တက်လောက်အောင်အာမကောင်းသေးဘူး ဥရိယပယညာရောက်မှပဲဘုဇင်လို့နာမည်တက်လောက်အောင်အားကောင်းလာတယ်တဲ့အဲ့ဒီဥရိယပယညာကိုဘလဝဝိပဿနာလို့ခေါ်တယ်အားကောင်းတဲ့ဝိပဿနာတဲ့အတ္တကထာကတော့ဘလဝဝိပဿနာဖြစ်ချိန်ကစပြီးဘုဇင်ထိုက်တဲ့တရားတွေဖြစ်လာပါတယ်လို့ဒီလိုဆိုတယ်အဲ့ဒီဘလဝဝိပဿနာခိုက်ဆိုတာဘယ်အခိုက်လဲလို့ဆိုတော့ အထကထာကိုထပ်ဖွင့်တဲ့ဒီကာကဘလောဝိပဿနာအခိုက်ဆိုတာဥရိယပယဉာဏ်အခိုက်ကိုပြောတာပါတဲ့ဥရိယပယဉာဏ်ကစပြီးအထက်ကိုဘလောဝိပဿနာဝိပဿနာ အားကောင်းလာပြီဥရိယပယဉာဏ်မရောက်သေးခင်တော့ဝိပဿနာအားမကောင်းသေးဘူးအားသေးသေးတယ်တဲ့ဒါကြောင့်မလို့အဲ့ဒီမတိုင်ခင်တော့ဒီတတိပညာဝိရိယ ပိဋိပတ္တိတမာရိဥပ္ပခါတို့ဟာဥရိယပယညာမရောက်ခင်တော့ဘုဇင်လို့ခေါ်တိုက်လောက်အောင်အာမကောင်းနေဘူးတဲ့ဥရိယပယညာရောက်တဲ့အချိန်ကစပြီးတော့ဘုဇင်လို့ခေါ်တိုက်အောင် အာကောင်းလာပြီဒါကြောင့်ဘုဇင်ဆိုတာဥရိယပယညာကစပြီးဖြစ်တယ်သို့တော်လည်းပဲဥရိယပယညာအထိ ဝိပဿနာအသိဖြစ်ပြီးယုတ်နာတို့ရဲ့ဖြစ်မှုပြမှုသိတယ်ဖောင်းနာဖြစ်လာတာသိတယ်ပြက်သွားတာသိတယ်ပိန်နာဖြစ်လာတာသိတယ်ပြက်သွားတာသိတယ်လွင်စိတ်ဖြစ်တာသိတယ်ပြက်သွားတာသိတယ်စဉ်းစားစိတ်ဖြစ်တာသိတယ်ပြက်သွားတာသိတယ်စဉ္ညာလျှောက်တဲ့အခါမှာလည်းပဲကြွတာလေးတွေဖြစ်ဖြစ်ပြီး ပြက်ပြက်သွားတာသိတယ်အဲဒါလို့သိတဲ့အသိဟာဥရိယဘေယဉာဏ်မှာ ချက်ချင်းစပေါ်လာလားရှေးကအခြေခံခဲ့ရတာလားဒုတိယညာတတိယညာအဲ့ဒီညာတွေကအခြေခံလာလို့သာဒီညာကြတော့အာပြိပြီးအာကောင်းတာမဟုတ်လားအဲ့ဒါလို့ဆိုတော့ရှေးကညာမှာဖြစ်နေတဲ့သတိဓမ္မဝိဇ္ဇာဆိုတာပညာလေတရားတော်ကိုစစ်စစ်သိတယ်ဆိုတာပညာ သတိပညာဝီရိယပိဋိပတ္တရိသမာဓိဥပေက္ခာတွေလည်းပဲဥရိယဘေယညာမှာဖြစ်တဲ့သိသူဆိုတဲ့အခေါ်အဝေါ်ခံတိုက်ဖို့ရာအခြေခံအကြောင်းနေမဖြစ်ပေဘူးလားဖြစ်တော့သူတို့လည်းဘုဇင်လို့ပဲပြည့်ရအပြင်မခေါ်နိုင်ဘူးလားခေါ်နိုင်တယ်ဒီတော့အဲ့ဒီဘုဇင်ထဲမှာ တတိတံဘုဇင်အာကောင်းအောင်ဘယ်လိုလုပ်ရမလဲဆိုတာတော့ပြောပြီးပြီရှုမမရှုမမရှုမမလို့ရှုမမှုကိုပြုဖို့ရနှလုံးသွင်းမှစိတ်ညွတ်ထားမှဓမ္မပဲရှုမှတ်ဖြစ်တာမဟုတ်လားအဲ့လိုရှုမှတ်ဖြစ်မှပဲတတိအာကောင်းတာမဟုတ်လားဒီလိုမဟုတ်ဘဲနဲ့တောအောင်ရောအောင်မှတ်တမဲ့နေရင်တော့ရှုမှတ်မှုတွေစိတ်ညွတ်ရလား မညွန့်ရင်တော့ရှုမှတ်မကွမလားမရှုမှတ်မိဘူးဒီလိုဆိုတတိတန်ဖို့စဉ်အာမကောင်းမှုပေါ့နောက်ဓမ္မဝိဇယတံဖို့စဉ်တရားတော်ကိုစစ်စစ်သိတယ်ဆိုတာပညာအဲ့ဒါကိုအသာကြော်ခဲ့တယ်ကဲဝိရိယတံပုစဉ်ပြောကြအောင်ဝိရိယကအရေးကြီးတယ်ဝိရိယတံပုစဉ်ပြည့်စုံရင်ဓမ္မဝိဇ္ဇာတံပုစဉ်ကလည်းသူ့ဟာသူပြည့်စုံသွားတော့တာ အဲဝိရိယရော့နေတဲ့အခါမှာဝိရိယတန်ပုဇဉ်ဖြစ်အောင်စင်ញနှလုံးသွင်းရမယ်ကြိုးစားတယ်အာထုတ်တယ်ဆိုတာတစုံတရာကိုကြိုးစားအာထုတ်တယ်ဆိုတာဟာအဲ့ဒီအရာကိုလိုသိလို့ရလို့တဲ့ဆန္ဒပြင်းမှပဲအာထုတ်တာမဟုတ်လား အဲ့ဒီဆန္ဒမပြင်းပြရင်အာထုတ်ပါမလားအာမထုတ်ဘူးတရားအထုတ်ဖို့လာတာတောင်မှပဲတာမန်အထုတ်ခြင်းနဲ့ဆန္ဒလေးရှိနေတော့အထုတ်ဥမှာပဲအထုတ်ရရင် ကောင်းမှာပဲဒီလောက်ပဲရှိတယ်အိမ်ကရွေးရလားမရွေးပါဘူးနောက်အသိအထုတ်ခြင်းနဲ့ပြင်းထန်လာပြီဆိုတဲ့အခါကျတော့ရွေးမလာဘူးလားရွေးပြီးပဲရောက်လာဟဲ့ဒီရောက်လာတယ်ဟုတ်တယ်မဟုတ်လား အဲ့ဒါဆန္ဒအာသေးလို့လားအာကောင်းလို့လားအာကောင်းလို့တလောယောဂီတယောက်ပြန်သွားတယ်လေပြန်သွားပြီးရအောင်သုံးလျက်ရှိတော့တခါပြန်ပြီးအကြောင်းကိစ္စနဲ့လာတယ်လေအဲတရားတရားထုတ်ချင်တာပဲတဲ့အခုကိုဝင်အထုတ်ချင်နေပြီတဲ့အဲအထုတ်လို့လည်းဖြစ်သေးဘူးအလုပ်တွေလည်းရှိနေသေးတယ်တဲ့ပြောတယ်အဲအခုအဲ့ဒီယောဂီဒီရောက်လာတယ် ဘလို့ရောက်လာဆန္ဒပေါ့ဟုတ်လားအထုတ်လို့တဲ့ဆန္ဒပြင်းပြလာတော့ဗောအထုတ်လို့တဲ့ဆန္ဒပြင်းပြလာတဲ့အခါကျတော့အိမ်နေနိုင်လေလားဟာဘာလို့ရှိတယ်ညာလို့ရှိတယ်ဆိုတာကိုရှိသေးလားကဲဟဲ့ဒီလှုပ်တွေလှုပ်လို့သေလည်းပဲမဆုံးပါဘူးကဲသွားမယ်ဆိုပြီးပြစ်ပစ်ခဲ့ရောမဟုတ်လား အလုတ်လုတ်အလုတ်လုတ်ရတာသေတော့ဆုံးရတာသေမှပဲဆုံးတာပါမဟုတ်လားအဲဒါကြောင့်မလို့အဲတိုးထွက်လိုက်တဲ့အခါကျတော့ဆန္ဒပြင်းပြရင် တိုးထွက်လိုက်တယ်တိုးထွက်တော့ရောက်လာရောဒါကြောင့်ဆန္ဒအရေးကြီးတယ်အဲဒါလို့ကုသိုလ်ဘက်မှာ အလုတ်ဖြစ်မြောက်လောက်အောင်အကောင်းတဲ့ဆန္ဒကိုဆန္ဒအေဒီပတ်ခေါ်တယ် ပါခေါ်တော့သန္တာအိဋ္ဌိပတ်အိဋ္ဌိပတ်ဆိုတာပြည်စီပြီးမြောက်ခြင်းဤအခြေခံတရားတဲ့ဒီတရားတွေရှိရင်ကိစ္စတစ်ခုဟာပြည်စီသွားတယ်ပြီးမြောက်သွားတယ်အောင်မြင်သွားတာပဲတဲ့အဲဒါသူအိဋ္ဌိပတ်အိဋ္ဌိပါဒအိဋ္ဌိပတ်လို့ခေါ်တာအိဋ္ဌိပါဒအိဋ္ဌိပတ်ပြည်စီပြီးမြောက်ခြင်းဤ အခြေခံတရားကိုအဋ္ဌိပတ်လို့ခေါ်တယ်မြတ်စွာဘုရားကပြိဋိဘံဆံမဲနှစ်မှာအရှင်အနန္ဒာကိုမိန့်တာအနန္ဒာတဲ့အဋ္ဌိပတ်၄ပါးအပြည့်အစုံပွားများထားတဲ့ပုဂ္ဂိုလ်ဟာတဲ့သက်တမ်းပြည့်လဲနေနိုင်တယ်သက်တမ်းကျော်အောင်လဲနေနိုင်တယ် တက်တမ်းမပြည့်ပဲမသေးဘူးလို့ဆိုလိုတယ်အဲ့ဒီပါ၄ပါးအပြည့်စုံပွားများထားတဲ့ပုဂ္ဂိုလ်ဟာတက်တမ်းပြည့်လဲနေနိုင်တယ်တက်တမ်းကျော်အောင်လဲနေနိုင်တယ်အဲ့ဒီအဲ့ဒီပါ၄ပါးထဲမှာခုနဆန္ဒပါတယ်လေသူကအစအဆုံးပဲဆန္ဒဣတိပစိတ်တဣတိပ ဝီရိယအိဒိပဝီမွန္တအိဒိပ၄ပါးဟိုယောဂီကတမလင်ကိုကြီးထိုင်ပြီးတော့တရားမှတ်နေတာလားဟိုကအိုးဟိုနောက်နောက်နာယောဂီကလက်အုပ်မချဘူးအဲအဲ့ဒီယောဂီအဲ့ဒီယောဂီအဲလက်အုပ်ချီတမလင်ကိုကြီးလားဟာအာနီနီဝင်းထမရဲ့အင်းလက်အုပ်ချီနာတယ် Okay. ဆန်းစင်ရချပွေးလိုက်လဲဦးမနော်ကောင်းရလားကောင်းပါရဲ့နော်ဆိုပြီးစီပြီးမြောက်ခြင်းဤအခြေခံတရားအိဋ္ဌိပတ်၄ပါးဆိုသည်မှာသန္ဓအိဋ္ဌိပတ်စိတ်တအိဋ္ဌိပတ်စိတ် ဝိရိယအိဋ္ဌိပတ်ဝိမန္တအိဋ္ဌိပတ်တို့ဖြစ်ပါသည်ဝိမန္တဆိုတာသိတာပညာပဲပညာကိုပြောတာစူးစမ်းဆင်ញင်တဲ့ပညာတဲ့ပညာကိုပြောတာပြည်စီပြည်မြောက်ခြင်း၏အခြေခံတရားအိဋ္ဌိပတ်၄ပါးဆိုဒီမှာ ခန္ဓာအိဒီပစိတ်တအိဒီပဝိရိယအိဒီပဝိမန္တအိဒီပတို့ဖြစ်ပါသည်ဆို တော့မြတ်စွာဘုရားအရှင်အနန္ဒာကိုဘယ်လိုမိတ်လဲအဲ့တော့ဆန္ဒဆိုတာပြင်းထန်တဲ့ဆန္ဒပြင်းထန်တဲ့အလိုဆန္ဒကိုဆန္ဒခေါ်တော့ဗောငါတက်တန်းပြည့်အောင်နေခြင်းနဲ့နေခြင်းနဲ့နေခြင်းနဲ့ဆိုတော့ဆန္ဒပြင်းထန်လာလို့ရှိရင်ကဲမနေရဘူးလားနေရတော့ဗော အဲ့တော့ဆန္ဒပြင်းထန်လာပြီဆိုစိတ်အားလည်းထက်သန်လာပြီစိတ်အားထက်သန်လာတယ်ဆိုတာတက်တန်းပြည့်အောင်နေခြင်းနဲ့စိတ်ထက်သန်လာတာတချို့တချို့ကြတော့ကမာသေးခြင်းမှာပြီဒီလောက်တော့ဒုက္ခတွေများတဲ့လူပုံကြီးဟောအဲသူတဏှာတရားနေခြင်းနဲ့ဆန္ဒပြင်းရလားစိတ်ကောထက်သန်ရလားအဲမြန်မြန်သိမှသိကြတယ်ဟုတ်လား အဲအဲတတန်တယောက်နေလို့တဲ့ဆန္ဒပြင်းပြပြီးတော့နေလို့တဲ့စိတ်အားထက်သန်နေဆိုလို့ရှိရင်တော့တတန်ပြအောင်နေနိုင်ဖို့ရမကြိုးစားဘူးလားအဲ့တော့ဝိရိယကောထက်သန်မလာဘူးလားအဲ့လိုကြိုးစားပြီဆိုလို့ရှိရင်တော့တသန်းပြည့်အောင်နေနိုင်တဲ့နီးရှားဖွေစုံစမ်းတဲ့အခါတနည်းနည်းတော့မသိပေဘူးလားဟောဝိမာန်သာအိဋ္ဌိပ ထက်သန်မလာဘူးလားအဲထက်သန်လာပြီဆိုကာရင်သေအောင်မလားမသေဘူးအဲ့ဒါပြောတာအဲ့ဒါကအမြဲတမ်းကိုယ်စိတ်ထဲမှာအဲ့ဒါပွားနေရမှာငါတတန်းပြအောင်နေမယ်တတန်းပြအောင်နေမယ်တတန်းကြောအောင်နေမယ်တတန်းကြောအောင်နေမယ်ငါမသေးသေးဘူးမသေးသေးဘူးအဲ့လိုဖြစ်ရမှာမြတ်စွာဘုရားကမိန့်တယ် အဲ့ဒါလည်းမကဘူးမြတ်စွာဘုရားမိန်သေးတယ်အနန္တာတဲ့တို့များလည်းပဲအဋ္ဌိပတ်၄ပါးအပြည့်စုံပွားပြီးပါပြီတဲ့မိန်တယ်ဒါပေမဲ့အဲ့ဒီအချိန်ကသက်တမ်းကတရားတရားတန်းမြတ်စွာဘုရားပွင့်တဲ့အချိန်ကဘုရားရှင်ကတက်တော်ဘယ်လောက်မှပြန်ပြိဋိနိဗ္ဗာန်ဆံသွားအဲ့နဲ့သက်တမ်းစိတ်အောင်မနေပါလား အရှင်အာနန္ဒာကဘာမှမလျှောက်ဘူးတဲ့အဲ့ဒါအဋ္ဌိပတ်၄ပါးရှင်တော်မြတ်ဘုရားအပြည့်စုံပွားပြီးသားဖြစ်တဲ့အတွက်သက်တမ်းကျော်အောင် နေတော်မူပါဘုရားလို့မလျှောက်ဘူးတဲ့မလျှောက်တော့သူ့အသက်အတိုင်းဒါရှိတဲ့အတိုင်းပဲပြိဋိဘဆန်သွားတယ်တဲ့လျှောက်လို့ရှိရင်တော့လေမြတ်စွာဘုရားကအရှင်အာနန္ဒာလျှောက်တာအကြောင်းပြုပြီးတော့သက်တမ်းပြည့်အောင်သက်တမ်းကျော်အောင် နေဖို့ပါပဲတဲ့အဲ့ဒါဘုရားရှင်ပြိဋိဘံစံသွားတော့တန်ဃာတော်တွေကအရှင်အနန္ဒာကိုဓံပေးကြတယ်အဲ့ဓံပေးတဲ့အကြောင်းထဲမှာဒီအကြောင်းတစ်ချက်ပါတယ်ဘုရားရှင်ကအဋ္ဌိပတ်၄ပါးတို့ပြည့်စုံပွားပြီးပြီပွားပြည့်တဲ့ပုဂ္ဂိုလ်များဟာသက်တမ်းပြည့်အောင်သက်တမ်းကျော်အောင်နေနိုင်ပါရဲ့လို့ အယိတ်နမိတ်စကားမြွက်ကြားပါလျက်ကနေအရှင်အနန္ဒဘာမှမလျှောက်ထားတဲ့အတွက်မြတ်စွာဘုရားတတ်တော်80နဲ့ပြိဋိဘံဆံရတယ်ဒါကြောင့် အရှင်အနန္ဒကိုဓမ္ပေးမယ်ဆိုသံဃာတော်ရဲ့ဓမ္ပေးကြတဲ့သနာစရာမကောင်းလားမလျှောက်မိတာနဲ့နော်မလျှောက်မိတာနဲ့အာဓမ္ပေးတယ်ထားကြပါစို့ဒီတော့ ဝိရိယကောင်းတာဆန္ဒကလိုတာပေါ့ဟုတ်လားကဲဆန္ဒကောင်းမှုရာကကိုယ်အလုပ်ပေါ်မှာယုံကြည်မှုတတ်တာကမလိုဘူးလားဒီအလုပ်လုပ်လို့ရှိရင်ကောင်းကျိုးမဟုတ်ချရတယ်အောင်မြင်တယ်လို့ဆိုရဲယုံကြည်မှုကအားကောင်းရမယ်မဟုတ်လားအဲ့ဒီယုံကြည်မှုအားကောင်းမှပဲဆန္ဒတပြင်းပြရမယ်အလိုဆန္ဒပြင်းပြမှပဲစိတ်အားထက်သန် ပြီးတော့ဝိရိယလည်းထက်သန်လာမယ်မဟုတ်လားဓမ္မပဲပြီးမှာပေါ့တတ္တာသန္တာဝိရိယဓာတ်တွေအာကောင်းဖို့လိုသည်ကိစ္စတစ်ခုပြီးမြောက်ဖို့ရာသူတို့ပဓာနာပဲဒါကြောင့်ဟွာကြားဘူးလားဟေးလုံလာနှင့်ဇွဲမလျှော့ပဲအမြဲတင်းတင်းထား ဟုတ်ကဲ့လားလုံလဝိရိယဘယ်တော့မှလျှော့မသွားရော့မသွားစေရဘူးအမြဲတမ်းတင်ထားရမယ်ဟုတ်လားမြတ်စွာဘုရားတောင်းမိတယ်အာရပထစာအထုံးမီအောင်အထုတ်ကြရတယ်နေကမထတဆင့်နဲ့ပြင်းဤမှုကထွက်မြောက်အောင်အထုတ်ကြရတယ်အပြင်းလွန်သွားအောင်အထုတ်တယ်ပြီးတော့ပရကမထဆင့်ကဆင့်ကထပ်ပြီးအထုတ်ကြရတယ် ယုံစထလုံလဝိရိယနဲ့အလုံးနဲ့တခါတည်းကတ်ထားလိုက်တဲ့ဆိုတော့မပြတ်မလားအထုတ်ကြတဲ့အဲ့ဒါလိုမရတယ်တဲ့အာရဗထနှိကမထယုံစထဗုဒ္ဓသာသနေဒုနာထမစ္ဆုနောသေနံနလာဂာရဝကုံစရောအာရဗထနှိကမထယုံစထဗုဒ္ဓသာသနေ ဒုနာထမစ္ဆုနောသေနံနလာကာရံဝဂုံစရောမကောင်းလားဘာကောင်းတော့ဟဲ့အတိတ်ပဲရတော့ဂုံစရောဆင်းမြောင်းကြီးသည်နလာကာရံကျူရိုးနဲ့ဆောက်ထားတဲ့တဲအိမ်ကလေးကို ဒုနာတိဧဝမှုံမောင်ညင်ညင်ခြေအောင်နင်းခြေဖြစ်တဲ့ကဲ့သို့မစ္စုနောသေမင်းဤသေနံစတ္တိအပေါင်းခေါ်တဲ့ကိလေသာအပေါင်းကိုဒုနာထမှုံမုံညံ့ညံ့ခြေပြက်အောင်ခြေပြက်ကြကုန်လောအဲ့လိုခြေပြက်ဖို့ကဘာလို့ရမလဲဆိုတော့ အာရဗထစအာထုံးမိအောင်အာထုတ်ကြတဲ့ဘုရားသာသနေရှင်တော်မြတ်ဖရာဟောကြားမြတ်ဖို့သာသနာတော်၌အာရဗထစအာထုံးမိအောင်အာထုတ်ကြနေကမထ ပြင်းရည်ခြင်းမှ ထွက်မြောက်အောင်အာထုတ်ကြယုံစထမပြတ်မလားအာထုတ်ကြတဲ့ဟောဘာလို့ရမလဲ အစလည်းအထုံမြောင်အထုံရမယ်စယုံနဲ့လည်းမပြီးသေးဘူးပြင်းရည်ခြင်းကလွတ်မြောက်အောင်အထုပ်ဖို့လွတ်မြောက်အောင်အထုပ်ဖို့ဆိုတာတော်တော်နဲ့မလွတ်မြောက်နိုင်ဘူးမဟုတ်ဘူးလားတော်ကြပြင်းလိုက်တော်ကြအေးဖြစ်သေးဘူးခါရှုမအောင်မတရားကလည်းဒီလိုဆိုတိုးတက်မှာမဟုတ်ရှုမလိုက်ပြန်ရောတော်ကြရှုမလို့တော်တော်ကြတခါပြင်းစိတ်ကလေးကဝင်လာပြန်ရောဝင်လာပြန်ဟင်းဖြစ်သေးပါဘူးခါအထုပ်မှနဲ့ပြင်းတာနဲ့ဝိရိယနဲ့ သူနိုင်ကိုနိုင်အပြိုင်ကျဲနေတာဟုတ်လားအဲ့ဒါကိုကဝိရိယကိုတင်းထားလိုက်တဲ့အခါကျတော့ပြင်းတာကရှုံသွားရောအဲ့တော့လွန်မသွားဘူးလားအဲ့လိုလွန်အောင်အထုတ်ပါတဲ့နေကမထဒါဖြင့်လွန်ယုံတဲ့တော်လောက်မလားဆိုစိတ်မချရသေးဘူးတဲ့ဒါဖြင့်မလုပ်ရမလဲဆိုယုံစထ မပြတ်မလားအထုတ်တဲ့အဆက်မပြတ်အထုတ်တဲ့ဟောအလုံးနဲ့ဝိရိယနဲ့ကတ်ထားလိုက်တဲ့ဒါပြောတာအဲ့ဒါလို့ဆိုရင်တော့မရဘူးလားအာရဗထာစအာထုံမိအောင်ဗုဒ္ဓသာသနေရှင်တော်မြတ်ဘုရားရဲ့ဆုံးမသာသနာတော်၌အာရဗထာစအာထုံမိအောင်အာထုတ်ကြနေကမ္မထ ပြင်းရည်မှုမှလွန်မြောက်အောင်အာထုတ်ကြထွမြောက်အောင်အာထုတ်ကြယုံစထ မပြတ်မလဒလစအာထုတ်ကြကုံစရောဆင်မြောင်ကြီးသည်နလာကာရံကျူယိုးနှင့်ဆောက်ထားတဲ့တဲအိမ်လေးကိုဒုနာတိဤဝမှုံမှုံညက်ညက်ကြေပြက်အောင်ခြေဖြတ်တဲ့ကဲ့သို့မစ္ဆုနောသေနံသေမင်းဤစစ်တီအပေါင်းခေါ်တဲ့ကိလေသာအပေါင်းကို ဒုနာထမှုတ်မှုတ်ညဲ့ညဲ့ခြေပြက်အောင် ခြေပြက်ကြကုန်တော့ဆင်းရဲတယ်ဆိုတာကိလေသာကြောင့်ဆင်းရဲတာမဟုတ်လားအဲ့ဒီကိလေသာတွေမရှိရင်ဆင်းရဲပါမလားအဲ့ဒီအခါမှာချမ်းသာမှာမဟုတ်လားအဲ့တော့အဲ့ဒီကိလေသာကိုပယ်ဖို့ရှားဖို့ခြေပြက်ဖို့ကအရေးကြီးတယ်မဟုတ်လားအဲ့ဒီကိလေသာအရေးကြီးခြေပြက်နိုင်အောင်ကစအာထုံမိအောင်လည်းအာထုံ တိုးတက်တိုးတက်ပြီးတော့လဲအာထုတ်မပြတ်မလားအာထုတ်တဲ့ဝိရိယသာဘုဇင်အဲ့ဒါလို့အာထုတ်နိုင်အောင်ဆင်ញင်မှုအကြောင်းနေတဲ့ကပိန္ဒာပစာယနာတာဆွမ်းကိုတုံ့ပြန်ပူဇော်ခြင်းဆိုတာကျန်ကကဖော်ပြထားတယ်ဆွမ်းအကျိုးတုံ့ပြန်မြတ်မွေကံ ရှုရာမြတ်စရာအဲ့ဒီဆွမ်းကနေကဒကာဒကမတွေကလှူကြတာဒီနေ့ဆိုလို့ချင်းကိုရီးယားဘုန်းကြီးကလှူတာမဟုတ်လားအဲ့ဒါတွေစပြီးတော့ကားနေအောင်အိတ်ဟုတ်လားအဲ့လိုဆိုကိလေသာတွေငြိမ်းရောပေါ့ဟမ်ဒီတော့အဲ့ဒီ ဘုန်းကြီးတွေရောတရားဓမ္မတွေရောတရားတရားရှိသူတတ်နိုင်လူတွေကဇွမ်းလူကြောင်းလူသင်္ကန်းလူအဝတ်လူနေရာဒိဋ္ဌလူအစရည်ဖြင့်ဖြောရမကလူဖြင့်လှူကြတယ်အဲ့ဒါလိုလှူတဲ့အစာအသောက်အသုံးဆောင်တွေစတော့သုံးဆောင်ပြီးတော့အဲ့ဒီအစာအသောက်အသုံးဆောင်လှူတဲ့ပုံကိုယ်တွေအကျိုးများအောင်ငါတို့မလုပ်ကြမလဲ တို့တဏ္ဍမှာသီလမြေဩဇာသမာဓိမြေဩဇာပညာမြေဩဇာတွေကောင်းဖို့လိုတယ်ဒီလိုမဟုတ်လားဓမ္မဒါနာမျိုးစေ့စိုက်ပျိုးတဲ့ပုဂ္ဂိုလ်တွေအကျိုးကြီးမှမယ်အဲ့ဒါသီလသမာဓိပညာမျိုးစေ့တွေအားကောင်းတာနဲ့အမြကိလေသာတွေတဖြည်းဖြည်းပါမသွားပြီဘူးလားအဲ့တော့တစ်ချက်ခုတ်နှစ်ချက်ပြာကုသဏ္ဏကကိလေသာတွေလည်းတဖြည်းတဖြည်းပါပါသွား ပြီးတော့လှူဒန်းသူတွေမှလည်းအကျိုးများတယ်ဒါကြောင့်မလို့လူနန်းသူတွေအကျိုးများအောင်ကြိုးစားပြီးအထုံမှလို့ဝိရိယကိုနှိုးဆွပေးရမယ်တဲ့အဲ့ဒါပြောတာသွမ်းအကျိုးတုံပြမြတ်မွေကံရှုရမြတ်စရာရှိကဒီဟိုကျွန်းမှာမထေကြီးတပါတရားအထုံနေတော့ ကုရဏကလှိုင်ထမရဲ့အဲ့ဒီသတင်းသုံးအထုတ်နေပြီးတော့အဲ့ဒီလှိုင်နဲ့မနေမလမ်းမကန့်ဖြစ်တဲ့ရွာဆုံးကံကြွကြွပြီးတော့စွန်ဖုံပေးရတဲ့အဲ့ဒီရွာကသားမိနှစ်ယောက်မုတ်ဆိုးမှဒကမာကြီးနဲ့သူသမီးနှစ်ယောက်လက်လက်လဲစားဖို့လေသူတို့ကဒီဘုန်းကြီးကိုကြည်ညိုတဲ့အခါကျတော့ တခြားကြွမနေပါနဲ့တော့တပည့်တော်တို့အိမ်မဲကြွပြီးတော့ဆွမ်းလူခံတော်မူပါတပည့်တော်တို့တပါးစာဆွမ်းလောက်မှာမယ်ဆိုတော့ဒီဘုန်းကြီးကအဲ့ဒီအိမ်မဲကြွကြပြီးဆွမ်းခံဆွမ်းခံပြီးသူနေရာလှိုင်လူပြန်ယူလာဆွမ်းဖုံးပေးတရားအားထုတ်အဲ့ဒါလိုလုပ်ဒါပေမဲ့တရားကခီးမရောက်သေးဘူးခီးမရောက်သေးတာကသူ့လုံလဝိရိယကတာမန်ပဲဖြစ်နေလို့ တနေ့တော့ဆုံးကကြွသွားဆုံးကကြွသွားတော့အိမ်နာမရောက်ခင်ဒကမာကြီးကအိမ်ဘဝကနေပြီးတော့သူ့သမီးကိုမေ့တဲ့စကားပြန်ပြီးတော့လှမ်းမှားတာဒီဘုန်းကြီးကကြားတယ်ကြားတော့သူကရက်နေတယ်ဒကမာကြီးကဘယ်နဲ့မှားလဲလို့ဆိုတော့သမီးရဲ့ အိုဆန်အိုးထဲမှာဆန်ဟောင်းရှိတယ်ဆန်သစ်ကဒီဘက်ကဦးရဲကအဲ့ဒီဆန်ဟောင်းကိုနုနုနနကြာကြာနာနာချက်ပါပြီးတော့ဒီဘက်ဦးရဲမှာကထောပတ်ရှိတယ်ဒီဘက်ကတင်လဲရှိတယ်အဲ့ချက်ပြီးတဲ့အခါကျတော့အဲ့ဒီသွန်းပူပူပေါ်မှာထောပတ်တင်လဲထည့်ပြီးတော့သင် သမီးရဲ့မောင်တော်ယဟန်လာပြီဘုန်းကြီးလာပြီဆိုလို့ရှိရင်အဲ့ဒါကိုကြာကြာနာနာလောင်းမလို့တဲ့သမီးရဲ့မေးတယ်အမေတော့ကောစပြီဗလားဆိုအေးငါတော့ဆံပြုတ်ကလေးတောက်ခဲ့ပါပြီကွယ်ဒါဖြင့်အမေပြန်လာတော့အေးပြန်လာတော့လေကွယ်ဆံပြုတ်ကလေးနဲ့ဟင်းရွက်ဟင်းသီးဟင်းရွက်ကိုထည့်ပြီးတော့ဆံပြုတ်ထည့်ထည့်ပြီးတော့အဲ့လိုကျိုးတောက်ပြီးပါတယ်ဘုန်းကြီးကကြားတယ် မဟာမိတ်တဘုန်းကြီးပွဲကြားတော့စိတ်ထဲမှာဘယ်လိုဖြစ်သွားလဲလို့ဆိုတော့မဟာမိတ်တကြည်စံဒီမုတ်ဆိုးမသားအမိလက်လက်လက်စားစင်စင်ရဲရဲပုံကိုယ်တွေအဲ့ဒါမင့်ကြတော့ဆံဟောင်းကိုနုနုနတ်နတ်ချက်ပြီးတော့ထောပတ်စီဦးတင်လဲနဲ့ ကြာကြာနာနာလောင်းလှူပါလို့မှားတယ်သူစားတော့ဆံပြုတ်ဆံပြုတ်မှအသားငါပါတာမဟုတ်ဘူးဟင်းဒီဟင်းရွက်နဲ့အဲ့တော့ဒီလောက်ကြအောင်သရတရားထက်တဲ့တဏ္ဍာနဲ့မင်းကိုလှူဒန်းနေတဲ့ပုဂ္ဂိုလ်ရဲ့ဆွမ်းကိုမင်းယဟန္တာမဖြစ်ဖဲစားလို့ရှိရင် ရှက်เสียမကောင်းဘူးလားမင်းတဏ္ဍာကကိလေသာတွေ ဒင်းဉဏ်ပြည့်နဲ့ဒီဆွမ်းစားရင်နင်ဆက်เสียကောင်းတယ်ဒီလောက်တောင်မှသူတို့အတွက်ချိုးချံပြီးကိုယ်အတွက်အကောင်းအမွန်ကြီးဆင်းရဲရာကနေပြီးစီမံဖန်တီးပြီးလှူတဲ့အလှူအဲ့ဒါကိုစပြီးမင်းကကိလေသာတန်လန်းကြီးနဲ့နေရင်မင်းအဲ့ဒါမစားတတ်ဘူး။ကဲဒီလိုလို့ရှင်ကြောင်ပြမသွားနဲ့။ဆက်ပြီးတော့ဆုံးကမသွားတော့ဘူးကြောင်ပြ။ကြောင်ရောက်တော့တပိတ်ကလေး ချွတ်အိတ်ထဲကထုတ်ထုတ်ပြီးတော့ညောင်သောအသာမှောက်ပြီးတော့ဂိုင်းကိလေသာကုန်ဟန်ယဟနာမမဖြစ်ရငါဒီကနေ့ဆုံးကိုမစားတော့ဘူးဆိုပြီးတော့သူ့ညောင်သောပုံမှာထိုင်ပြီးတော့အာထုတ်လိုက်တာဆန္ဒတက်ကပြင်းထန်လာတယ်လိုချင်တဲ့ဆန္ဒကိလေသာငြိမ်းမှဖြစ်မယ်ဒီသာအမိရဲ့စင်စင်ရဲရဲလှူထားတဲ့ဆွမ်းနေဖုံးပေးနေတာကိလေသာ ငြိမ်းမှဖြစ်ဖြစ်ပဲကိလေသာတန်းလန်းနဲ့ဆွာလို့မတော်ဘူးအဲတော့ကိလေသာငြိမ်းညင်တဲ့သန္တတကပြင်းတော့ဝိရိယတကလည်းပြင်းလာစိတ်ကလည်းထက်သန်လာတော့သန္တိတိပဝိရိယတိပစိတ်တိတိပဒါတွေဖြစ်လာတော့ဝိမန်သိတိပဥပဒနာဉာဏ်တွေကလည်းပဲပိုးပြီးထက်ထက်သန်သန်ဖြစ်လာသမာဓိရှုဟာရှုဟာမှာစိတ်ကငြိမ်ပြီးသမာဓိအားကောင်းပြီးရှုတိုင်းရှုတိုင်းအရှုခံရုပ်အရှုခံနံတို့ရဲ့ဖြစ်ပြီးပြဖြစ်ပြီးပြဖြစ်ပြီးပြ မြန်မြန်ကြီးဖြစ်ပြီးပြက်ပြက်သွားတာကိုကြာကြာနာနာကိုဓတိဉာဏ်နဲ့တွေ့ပြပြအိဋ္ဌဒုက္ခအနတ္တတွေဉာဏ်နေရှင်းရှင်းလင်းလင်းကြီးတွေ့ရကတစ်စင်းနဲ့တစ်စင်းတက်သွားပြီးတော့မဲ့40ဖို့40တခါတည်းရတမနဲ့အတွင်းမှာပဲဒါဖြင့်အရင်ကဘာလို့မရအဲသန္တတအာကောင်အာနေတော့ဝိရိယကလည်း အားနေနေတယ်အိဋ္ဌိပတ်ထိုက်တဲ့ဝိရိယမဟုတ်ဘူးသာမန်ဝိရိယပဲဖြစ်နေတယ်ဟုတ်ကလားအိဋ္ဌိပတ်ထိုက်တဲ့ဝိရိယဆိုတာအမတန်ထက်သန်အားကောင်းတဲ့ဝိရိယမလျှော့တဲ့ဝိရိယလုံလနဲ့ဇွဲမလျှော့ဘဲအမြဲတင်းနေတာဟုတ်ကဲ့လားအဲ့ဒါနဲ့ နောက်ဆုံးအရဟတမေညာယအရဟတဖုညာယသူကိုယ်သူပြန်စင်တာရတော့ဘာကိလေသာမှမရှိဘူးစိတ်ဆင်ဟာဖြူစင်ကြည်လင်ပြီးတော့စိတ်လဲပေါ်ပါဒူလဲပေါ်ပါလောဘဒေါသဘာအရေးအဝေးမှမကြံတော့ဂိုင်ဒီလိုဆိုရဆုံးကသွားမှာပဲဆိုညောင်သောဘဝထထပြီးတပိတ်ကလေးယူအိတ်ထဲထဲ ကြည့်လိုက်သေးတဲ့ဂူကထွက်တဲ့အခါကျတော့နေမှရှိသေးရဲ့လားမွန်မြတဲ့နေပြီလားကြည့်တော့မွန်မတဲ့သေးဘူးမွန်မတဲ့သေးတော့အချိန်ရှိသေးတယ်ဆိုပြီးတော့အဲ့ဒါဆွမ်းကကြွဟိုကဆွမ်းလောင်းမဲ့ဒကမလေးကမျောတယ်မင်းနဲ့ဒီနေ့နောက်ကြပါလားမောင်တော်ရဟန်းနောက်ကြပါလားမျောတယ်တမျိုးမျိုးနဲ့တနေ့သူအိမ်မောင်ကရောက်တော့ဟိုကမျောနေတာနဲ့တွေ့တော့ သူကတော့ရဟန်းတော်ကတော့မကြည့်ပါဘူးဘာကြောင့်လဲဆိုတော့မျက်လွှာချပြီးတော့ရှုမှတ်ပြီးသွားတာကိုအဘိက္ခန္တိပဋိက္ခန္တိသမ္ပဇာနာကာရီဟောတိအဘိက္ခန္တိရှေ့သွားတော့လဲသမ္ပဇာနာကာရီရှုမှတ်သွားတယ်ပဋိက္ခန္တိနောက်ဆုတော့လဲသမ္ပဇာနာကာရီရှုမှတ်သွားတယ်ဆိုတဲ့အတိုင်းအဲ့ဒီတိုင်းမျက်လွှာချပြီးရှုမှတ်ပြီးသွားတာသူဘာလို့ရှုမှတ်နေပါတော့သူမှလောကိလေသာငြိမ်းအောင်လုပ်เสียကြံနေတယ်လားဆိုမဟုတ်ပါဘူး ယဟန္တာများလည်းကိလေသာငြိမ်းပြီးလဲရှုမှတ်ပဲနေတာပဲ။ဘာကြောင့်လဲဆိုယုံမှန်သမျှနာမှန်သမျှဖြစ်ပေါ်လာရှုနေရလို့ရှိရင်ယုံနာတို့ရဲ့အဖြစ်ပြက်အဲဒါသိပြီးတရားနဲ့နေတော့သတ္တတဝိဟာရီ အမြဲတမ်းတရားရှိနေတဲ့ပုဂ္ဂိုလ်ဒီလိုဖြစ်တယ်။ဒါကြောင့်မလို့အိမ်မကြတော့လည်းပဲဖြည်းဖြည်းပဲအိမ်မကြတော့လည်းပဲအကုန်လုံးလှုပ်ရှားမှုတွေကဖြည်းဖြည်းငြိမ်ငြိမ်သက်သက်တည်တည်ငြိမ်ငြိမ်နဲ့ ထိုင်ထိုင်ပြန်တော့လည်းမျက်လွှာချပြီးတော့ရှုမလေးရထိုင်နေဒီတော့မိန်းကလေးကဒီနေ့တော့တော်တော်ထူးတာပဲဟိုအိမ်ဘဝကဝင်ပြီးကြွလာကလေးကအင်မတန်တီးချင်ငြိမ်သက်တဲ့အိမ်တွေနဲ့ကိုကြွလာတာဒီနေ့တော့ထူးပြီဘလို့ထူးမှတော့မသိဘူးခါတိုင်းတော့အိမ်မော်ရောက်တယ်ဆိုလို့ချင်းစကားစမီအာလပတ်တန်လပတ်ပြောတဲ့အခါပြောတာကိုဟဲ့ ဓမ္မကြီးကဘယ်သွားတော့နေကောင်းညရဲ့လားဘာလားညံလားနဲ့ဘုန်းကြီးရဲ့အဲ့ဒါတွေမပြောရဘူးအမှမပြောဘူးကွာမပြောရင်မလို့ခုခေတ်လူတွေကမကြိုက်ဘူးညာမပြောရင်ဘုန်းကြီးကစကားလည်းမပြောဘူးဘယ်လိုဘုန်းကြီးမလည်းမသိဘူးမျက်နာလည်းမှုံတွေတွေနဲ့အဲ့လိုဖြစ်တာအဲဒီနေ့တော့ဒီဖုန်းတော်ကြီးကဘာမှမပြောဘူးသူဟာသူမျက်လွှာချပြီးတော့ ရှုမှတ်နေတော့မှအဲ့ဒါမင်္ဂလေးလဲသွားပြီးတော့ဘုန်းတော်ကြီးစီကတပိတ်ယူယူပြီးတော့ခုနသူ့မေပြောတဲ့အတိုင်းချက်ထားတဲ့ဆွနေထပတ်စီစီဥတွေလောင်းလှူလိုက်တယ်အဲဘုန်းတော်ကြီးလဲဘုန်းတော်ကြီးစီတပိတ်ကကတဲ့ဆိုဘုန်းတော်ကြီးလဲဘာတခွန်းမှမပြောဘူးအဲ့ဒါတပိတ်ပိုက်ပြီးတော့ဖြည်းဖြည်းညှိဘုန်းကြီးက၄နာရီကြာတော့သင်္นานရှိသေးတယ်အဲ့ရောက်အော်အောင်မှာဒါကြောင့်နာရီကြည့်ရတာ တို့ချုံညာဆိုအဲ့ဒါနဲ့လိုင်ကူရောက်သွားတယ်လိုင်ကူရောက်တော့ဆုံးဖုံးပေးလဲရှုမှတ်မှုမလုပ်ဘူးထားကြပါစို့ညကြတော့အဲ့ဒီတောင်ဆောင်နှက်ကမိထွန်းပြီးပူဇော်တယ်တဲ့ဒီဟန်တော်ဖြင့်ကိလေသာကုန်ခန်းယန္တာဖြစ်သွားပြီဆိုပြီးအဲဟိုဒကမကြီးရဲ့ညနေဆောင်မှာ အလုလုရကလေတော့ကပြန်လာပြန်လာပြီးအိမ်ရောက်တဲ့အခါကျတော့သမီးမေးတယ်သမီးဘယ်နဲ့တော့အမေမှာတဲ့အတိုင်းသမီးရဲ့မောင်တော်ဘုန်းကြီးကိုကြာကြာနာနာချက်ပြုတ်ပြီးလှူရလားဆိုအမေလေးလှူပါတယ်အမေရဲ့ဒီကနေ့လေပြောလိုက်ချက်အဲပြောလိုက်ပြောပါရစေအောင်မောင်တော်ဒီနေ့လာလိုက်တာသိထူးတာပဲဟဲ့ဘယ်လိုထူးတော့ဆိုတော့ထူးပုံကိုသမီးကစိတ်စဉ်ကကပြောပြတော့ အဲ့ဒါတက္ကမကြီးကအေးဓမ္မငါသားတော့ဓမ္မငါသားတော့ဟဲ့ဆိုပြီးတော့ဝမ်းသာလွန်လို့တယ်သဘောကျနားလည်သွားတယ်လေယဟနာဖြစ်သွားပြီဆိုတာအဲနားလည်သွားတော့ငါတို့လှူရကျိုးနတ်တဟဲ့လှူရကျိုးနတ်တဟဲ့နဲ့ဒကမကြီးကထက်ခထက်ခပြောပြီးပြောမဆုံးဝမ်းသာမဆုံးဖြစ်နေတယ်တဲ့အဲတော့ဝမ်းသာနေသမျှသူ့စိတ်ထဲမှာ ကုသိုလ်စိတ်တွေဖြစ်နေမလားအကုသိုလ်စိတ်တွေဖြစ်မလားအာကုသိုလ်စိတ်တွေကြီးပဲအဲ့ဒီကုသိုလ်စိတ်တွေကအပရစေတနာခေါ်တဲ့လူပြီးစေတနာတွေအားကောင်းတော့အများကြီးအကျိုးပေးတာပေါ့ဟုတ်ကဲ့လားအဲ့တော့ဒီနေရာမှာဘုန်းကြီးကဘာပြောချင်တာတုံးမဟာမိတ်တမထီကြီးဆွမ်းအကျိုးတုံ့ပြန်တာပြောချင်တာမဟုတ်ဘူးလား သူ့ကိုလှူတဲ့ဆွမ်းအကျိုးကိုပြန်ပြီးတော့တုံပြန်ပြီးတော့ဆတ်တာဟာဝီရိယနဲ့ဆတ်တယ်မဟုတ်လားအဲအဲ့ဒီဆွမ်းကျိုးတုံပြန်နေတာနဲ့ကြိုးစားပြီးအထုတော့ဝီရိယကအိဋ္ဌိပအရာရောက်လာတဲ့အခါကျတော့တခါတည်းတတိတမာရိဉာဏ်နဲ့အလုံးကိုဖြစ်ပေါ်ပြီးတော့ယဟနာဖြစ်ဒီအထိအကျိုးရှိသွားတာဒါကြောင့်ယမဉ္ဇခါလည်းပဲမိမိတို့ နေတဲ့ကြောင်းအိယာနေယာမိမိတို့စားသုံးတဲ့အာယုံစွမ်းနေစွမ်းညနေဖြောရမကစသည်လှူဒန်းတာကို အာယုံပြုပြီးဓာရီဒီလိုလှူဒန်းတဲ့ပုံကိုယ်တွေအကျိုးများအောင်တို့များအထုံမှာလူရန်တဲ့ပုံကိုယ်တွေအကျိုးများအောင်အထောက်ခြင်းအဖြစ်မိမိတို့မှာဝိပဿနာတတိတမရိဥပဒနာဉာဏ်နဲ့ပို့ပို့ပြီးထက်သန်လာပြီးတော့ကိလေသာတွေတပြေးတည်းတပြေး ပါပါသွားတာကမိမိတို့အကျိုးရတယ်ဟုတ်တယ်မလားအဲဒီတိုင်းကြီးနေမဲ့ဆိုလို့ရှိရင်တော့တူတို့ထူတဲ့ဆွမ်းတို့မစားတိုက်ပေဘူးဟုတ်ကဲ့လားအဲ့ဒီအထီကိုကိုကိုပြန်ပြီးတော့စီစေဝေမှန်းပြီးရှုံချရမယ်လူသေးတယ်လူသေးတယ်ပေါ့ရှုံချတယ်လားမဟုတ်ဘူးလား